အခန်းကြီး၄အငယ်၁မှ၆တိမ့်သွာခြင်းကို ခံရသောအမျိုးသားတို့သည်ဤဒေလအမျိုး၏ဖျားသခင်သာရဖျားဖို့ဗိမာန်တော်ကိုတည်ကြသည်ဟုယူဒအမျိုးနှင့်ဗိယံမင်းအမျိုး၏ရန်သူတို့သည်ကြားလျင်ဇေရုဘဗေလနှင့်အဆွေမျိုးတကြီးတို့ထံသို့လာ၍ငါတို့သည်တင်တို့ထံ၌တဲခိုပြရစေတင်တို့၏ဖျားသခင်ကိုတင်တို့ရှာတကဲ့သို့ ငါတို့လည်းရှာကြ၏ငါတို့ကိုဤပြည်သို့ဆောင်ခဲ့သောအာရှုရိရှင်ဘီဧတရဟန်တုံ လက်ထက်မှဆ၍ထိုဖျားသခင်အားရစ်ပူဇော်ကြသည်ဟု ဆိုကြသောဇေရုဘဗေလနှင့်ယောရှုအစရှိသောဣဒရေလအဆွေအမျိုးတကြီးတို့ကငါတို့၏ဖျားသခင်ဖို့ဗိမာန်တော်တည်ခြင်းအမှုကိုတင်တို့သည်ငါတို့နှင့်ဝိုင်း၍မလုပ်ရပေရတိရှင်ဘီကုရုမင်းကြီးအမိန်တော်အတိုင်း ဣဒရေလအမျိုး၏ဘုရားသခင်သာရဘုရားအဖို့ငါတို့သည်ကိုယ်တိုင်တရားမည်ဟုပြန်ပြောကြ၏ထိုအခါပြည်သူပြည်သားတို့သည်ယူဒအမျိုးတို့ကိုလက်အားလျော့စေ၍တိဆောက်ခြင်းအမှုကိုနှောက်ယှက်ကြ၏ယူဒမျိုးသားတို့၏အကြံကိုဖျက်ဆီးခြင်းကပေရတိရှင်ဘီရင်ကုရုလက်ထက်ကာလပတ်လုံးမှသည်ပေရတိရှင်ဘီရင်ဒါရိလက်ထက်တိုင်အောင်ရှေ့နေတို့ကိုငှား၍ထားကြ၏အာရှေရု နန်းထိုင်ဇက်ကယုဒပြည်သူယေရုရှလင်မြို့သားတို့၌အပြစ်တင်သောလွှာစာကိုပေးလိုက်ကြ၏အငယ်ခုနှစ်မှ7အာတစီရစ်လက်ထက်၌ဘိရှလံမိတရီဒတ် တပေလက်နှင့်အခြားသောအပေါင်းဖော်တို့သည် ရှုရီပါဒစကားနှင့်ရေးသောလွှာစာကိုပေရတိရှင်ပြင်အာတဇရစ်ထံသို့ပေးလိုက်ကြ၏ စာဒိတ်ဆိုးယေဟုန်နှင့်မြို့စီရှိမရှဲတို့သည်ယေရုရှလင်မြို့ကိုရံဘက်ပြုလျက်အာတဇိယစ်မင်းကြီးထံသို့ စာပေးလိုက်၍စာဒိတ်ဆိုးယေဟုန်မြို့စီရှိမရှဲနှင့်အခြားသောအပေါင်းဖော်ဒီနေပြည်သားအာဖတတဲ့ပြည်သားတာပေလပြည်သားအာဖရတပြည်သားအာခေဝပြည်သားဘာဘူးလုံပြည်သားရှုရှနတ်ပြည်သားဒီဟဝပြည်သား ဧလံပြည်သားအစရှိသော ကြီးမြတ်သောမင်းအာသနပါဆောင်ခဲ့၍ရှမာရိမြို့ရွာတို့၌နေရာချသောသူများနှင့် မြစ်အနောက်ဖက်၌နေသော အခြားသူများတို့သည်ဤမည်သောနေ့ရက်ကာလတွင်အာတဇေရစ်မင်းကြီးထံသို့ ပေးလိုက်သော စာဟုမူကားမြစ်အနောက်ဖက်၌နေသောကိုရော့ကျွန်တို့သည်ဤမည်သောနေ့ရက်ကာလတွင်ရှောက်ပါ၏အငယ်၁၂မှ 16အထံတော်မှ ကျွန်တော်တို့ရှိရာသို့ရောက်လာသောယူဒလူတို့သည်စိုးညစ်၍ပုန်ကန်တတ်သောယေရုရှလင်မြို့ကိုတီလျက်မြို့ရိုးအမြစ်ကိုချ၍လက်ဆက်တတ်လူသည်ကိုတိမှတ်တော်မူပါ ထိုမြို့ကိုတီပြန်၍မြို့ရိုးကိုလက်ဆက်တတ်လျင်ငွေတော်ခွဲခြင်းကိုမခံအခွန်တော်အကောက်တော်ကိုမပေးဘဲနေ၍နိုင်ငံတော်အကျိုးနည်းပါလိမ့်မည်ကိုတိမှတ်တော်မူပါ ကျွန်တော်တို့သည်ကျေးဇူးတော်အားဖြင့်အသက်မွေးရသောသူဖြစ်သည်နှင့်အညီ၊ကိုယ်တော်၌ဘုန်းတော်လျော့ကြောင်းကိုကြည့်၍မနေသင့်သောကြောင့်၊ဘိုးတော်ဘေးတော်တို့၏မှတ်စာကိုစစ်ကြောတော်မူမည်အကြောင်းဤလျှောက်စာကို ပေးလိုက်ပါ၏။ယေရုရှလင်မြို့သည် ပုန်ကန်တတ်သောမြို့၊ရှင်ဘုရင်အကျိုးနှင့် နိုင်ငံတော်အကျိုးစီးပွားကိုဖျက်ဆီးတတ်သောမြို့ဖြစ်ဘူး၍၊ရှေးကာလ၌မြို့ထဲမှာ ပုန်ကန်သောအကြံကိုအစဉ်ပြုစုသောကြောင့်၊အတိုက်အဖျက်ခံရပါသည်အကြောင်းအရာများကို ထိုမှတ်စာ၌တွေ့၍သိတော်မူပါလိမ့်မည်။ထိုမြို့ကိုတည်ပြန်၍မြို့ရိုးကိုလက်စသတ်လျှင်၊ကိုယ်တော်သည်မြစ်အနောက်ဘက်၌အစိုးရတော်မမူကြောင်းကိုကျွန်တော်တို့လျှောက်ထားပါသည်ဟု စာ၌ပါသတည်း။ရှင်ဘုရင်သည် စာရိုက်ဆိုးယေဟုန်နှင့်မြို့စည်းရှိမရှဲမှဆ၍ရှမာရိမြို့၌နေသောထိုသူတို့၏အပေါင်းဖော်များမြစ်အနောက်ဖက်၌နေသောအခြားသူများတို့ရှိရာသို့ပြန်ပေးလိုက်သောစာဟုမူကားဤမည်သောနေ့ရက်ကာလတွင်ငါရေး၍တင်တို့ချမ်းသာပါစေငါထံသို့တင်တို့ပေးလိုက်သောစာကိုငါရှိမှအ내ပြန်၍ဖတ်ပြီးငါမှားထားသည့်အတိုင်းစစ်ကြောကြသောအခါ ထိုမြို့သည်ရှေးကာလ၌ရှင်ဘုရင်တို့ကိုပုန်ကန်ကြောင်း၊မကောင်းသောအကြံကိုကြံတတ်သောမြို့၊ပုန်ကန်တတ်သောမြို့ဖြစ်ကြောင်း၊ငွေတော်ကိုခွဲလျက်၊အခွန်တော်အကောက်တော်ကိုခံလျက်၊မြစ်အနောက်ဘက်တရှောက်လုံးကိုအစိုးရ၍၊တန်ခိုးကြီးသောရှင်ဘုရင်တို့သည်ယေရုရှလင်မြို့၌နေဘူးကြောင်းများကိုသိရ၏။သို့ဖြစ်၍၊ငါသည် အခွင့်မပေးမှီတိုင်အောင် ထိုသူတို့သည်မြို့ကိုမတည်ဘဲနေစေမည်အကြောင်းအမိန့်တော်ကိုဆင့်ဆိုကြလော့။နိုင်ငံတော်အကျိုးမပျက်စီးစေခြင်းငှါသတိပြု၍ဤအမှုကိုစေ့စေ့ကြည့်ရှုကြလော့ဟုမိန့်တော်မူ၏။အာတဇေရဇ်မင်းကြီးစာကိုယေဟုန်နှင့်မြို့စာရေးရှိမရှဲအစရှိသောသူအပေါင်းအဘော် ရှေ့မှာဘတ်ပြီးလျှင်၊ သူတို့သည်ယေရုရှလင်မြို့ယူဒလူတို့ရှိရာသို့ အလင်းအမြန်သွား၍ယူဒလူတို့၏အလုတ်ကင်ကို အနိုင်ထက်စီးတားကြ၏ထိုတို့ယေရုရှလင်မြို့၏ဗိမာန်တော်တည်ခြင်းအမှုပြတ်၍ပေရတိရှင်ပြေဒါရိနန်းဆန်နှစ်နှစ်တိုင်အောင်လက်ဆမတတ်ဘဲနေလေ၏